ရှမသဲခရစ်အခန်းကြီး19အငယ်1မှ8 6ရက်လွန်သောအခါယေရှုသည် ပေတရုယာကုပ်ယာကုပ်ညီယောဟန်တို့ကိုခေါ်၍မြင်းလှစွာသောတောင်ပေါ်တွင်စိတ်ကြွယ်ရာရက်သို့ဆောင်ကြွတော်မူ၏သူတို့ရှိ၌ထူးခြားသောအစင်းရောင်နှင့် ပြည့်စုံသည်ဖြစ်၍မျက်နာတော်သည် နေကဲ့သို့ထွန်းတောက်လျက်အဝတ်တော်သည်အလင်းကဲ့သို့ဖြူလျက်ရှိ၏မောရှေနှင့်အေလိယသည်ထင်ရှား၍ ကိုယ်တော်နှင့်အတူစကားပြောလျက်နေကြ၏။ထိုအခါပေတရုက၊သခင်၊ဤအရပ်၌နေဘွယ်ကောင်းပါ၏။ကိုယ်တော်ဘို့တဲတဆောင်၊မောရှေဘို့တဆောင်၊ဧလိယဘို့တဆောင်၊တဲသုံးဆောင်ကိုအလိုတော်ရှိလျှင်အကျွန်ုပ်တို့သည်ဆောက်လုပ်ပါမည်ဟုလျှောက်လေ၏။ထိုသို့လျှောက်စဉ်တွင်ထွန်းလင်းသောမိုဃ်းတိမ်သည် ထိုသူတို့ကိုလွှမ်းမိုး၍၊ဤသူသည်ငါနှစ်သက်မြတ်နိုးရာငါ၏ချစ်သားပေတည်း သူ၏စကားကို နားထောင်ကြလော့ဟု မိုးတိမ်ကအတန်တော်ဖြစ်လေ၏တပည့်တော်တို့သည်ကြားရလျင် ပြတ်ဝတ်၍အလွန်ကြောက်လန့်ခြင်းရှိကြ၏ယေရှုသည်လာ၍သူတို့ကိုလက်နှင့် တို့တော်မူလျက်ထားကြမကြောက်ကြနှင့်ဟု မိန့်တော်မူသောသူတို့သည် ကြည်မြော်သည်ဖြင့်ယေရှုတယောက်ထီးမှတပါအဘယ်သူကိုမျှမမြင်ကြအငယ်9မှ73တောင်ပေါ်မှဆင်းကြသောအခါ ယေရှုကလူသားသည်တေခြင်းမှ မထမြောက်မီတိုင်အောင်တင်တို့ယခုမြင်သောယူပါယုံကိုအဘဲသူအားမျှမပြောကြနှင့်ဟု တပည့်တော်တို့ကိုပြညတ်တော်မူ၏ထိုအခါတပည့်တော်တို့ကအေလိယသည်အရင်လာရမည်ဟုကြံပြူဆရာတို့သည်အဘဲကြောင့်ဆိုပါသည်ဟု မေးလျှောက်ကြလျင်ယေရှုက အေလိယသည်အရင်လာ၍အလုံးစုံတို့ကို ပြုပြင်ရသည်မှန်ပေ၏ငါဆိုသည်ကအေလိယရောက်လာပြီး လူများသည် သူ့ကိုမသိသဖြင့်သူ့အားပြုကျင်သမျှကို ပြုကြပြီ ထိုနည်းတူလူသားသည်လည်းထိုလူများလက်၌ခံရမည်ဟုမိန်တော်မူသောဗတ္တိဇံဆရာယောဟန်ကိုအမှတ်ပြု၍မိန်တော်မူကြောင်းကိုတပည့်တော်တို့သည်နားလည်ကြ၏အငယ်14မှ18လူစုဝေးရှိရာသို့ရောက်ကြသောအခါလူတယောက်သည်ထံတော်သို့ချဉ်ကပ်၍ဒူးထောက်လျက်သခင်အကျွန်ုပ်၏သားကို ကယ်မသနာတော်မူပါဝယ်ယူနာဆွဲ၍ပြင်းစွာခံရပါ၏မိ၌၎င်းရေ၌၎င်းအချင်းချင်းလဲတက်ပါ၏တပည့်တော်တို့ထံသို့ဆောင်ခဲ့၍သူတို့သည်ချမ်းသာမပေးနိုင်ကြပါဟုလျှောက်လင်ယေရှုကယုံကြည်ခြင်းမရှိဖောက်ပြန်သောအမျိုးငါသည်တင်တို့နှင့်တကွအဘယ်မျှကာလပတ်လုံးနေရမည်နီတင်တို့ကိုဘယ်မျှကာလပတ်လုံးတီးခံရမည်နီ သူငယ်ကိုငါထံသို့ယူခဲ့ကြဟုမိန့်တော်မူ၏။ယေရှုသည်သူ့ကိုဆုံးမတော်မူလျှင်၊နတ်ဆိုးသည်သူမှထွက်သွားသဖြင့်၊ထိုခဏမှစ၍သူငယ်သည်ကျန်းမာပကတိဖြစ်လေ၏။ထိုအခါတပည့်တော်တို့သည်ဆိတ်ကွယ်ရာအရပ်၌ယေရှုထံတော်သို့ချဉ်းကပ်၍၊အကျွန်ုပ်တို့သည်နတ်ဆိုးကိုအဘယ်ကြောင့်မနှင်ထုတ်နိုင်ပါသနည်းဟုလျှောက်ကြသော် င်တို့သည်ယုံကြည်ခြင်းမရှိသောကြောင့်မနှင်ထုတ်နိုင်ကြငါအမှန်ဆိုသည်ကားတင်တို့သည် မုံညင်းစေခန့်မြတ်လောက်သောယုံကြည်ခြင်းရှိလျင် ထိုတောင်ကိုနေရာမှရွေ့လော့ဟုဆိုကြသောနေရာမှရွေ့လိမ့်မည်ယုံကြည်ခြင်းရှိလျင်တင်တို့မတတ်နိုင်သော အမှုမရှိသို့တော်လည်းဆုတောင်းခြင်းအစာရှောင်ခြင်းမှတပါအဘယ်သို့သောအားဖြင့်ထိုအမျိုးသည်မထွက်တတ်ဟု မိန့်တော်မူ၏ ဂါလိလဲပြည်၌နေကြစဉ်တွင်ယေရှုကလူသားကိုလူတို့လက်သို့အနှံရသောအချိန်နီးပြီသူတို့သည်တတ်ကြလိမ့်မည်သုံးရမြောက်သောနေ့၌ထမြောက်လိမ့်မည်ဟုတပည့်တော်တို့အားမိန့်တော်မူ၏သူတို့သည်လည်းအလွန်ဝမ်းနည်းခြင်းရှိကြ၏အငယ်24မှ29ကပေရနောင်မြို့သို့ရောက်သောအခါဗိမာန်တော်အခွန်ဒီဟုသော ဒိဒရမကိုခံသောသူတို့သည်ပေတရုစီတို့လာ၍တင်းဤဆရာသည်ဒိဒရမကိုမပေးသလိုဟု မေးမြန်းလျင် ပေးပါသည်ဟုပေတရုဆို၏ပေတရုသည်အိမ်သို့ဝင်သောအခါယေရှုသည်တင်ကူး၍အချင်းရှိမုံတင်သည်အဘယ်သို့ထင်သနည်းလောကီရှင်ဘင်တို့သည်အဘယ်သူမှအခွန်ကိုခံကြသနည်းမိမိသားမှခံကြသလောသူတစ်ပါးမှခံကြသလောဟု မေးတော်မူလျင်ပေကျုက သူတစ်ပါးမှခံကြပါသည်ဟုလျှောက်တော်ယေရှုကလည်းတို့ဖြစ်လျင်သားမူကားလွတ်ရ၏သို့တော်လည်းထိုသူတို့သည်ငါတို့ကြောင့်မမှားယွင်းမိအကြောင်းအိုင်တို့သွား၍ငမြားကိုချလော့ရှေးဥစွာရသောငါးကိုယူ၍ပါဇက်ကိုဖွင့်လျင်တထာတဲ့တပြားကို တွေ့လိမ့်မည်ထိုငွေကိုယူ၍ငါအဖို့နှင့်တင့်အဖို့ထိုသူတို့အားပေးလော့ဟု မိန်တော်မူ၏